အခန်းကြီး9အငယ်1မှ9ထာဝရဘုရားကလည်းတို့ဖြစ်၍တင့်ကိုဖာရောဘင်၏ဘုရားအရာ၌ငါခန့်ထား၏တင်းအကူအာရုံသည်တင်း၏ပရောဖက်ပြည့်ရလိမ့်မည်ငါမိန်တော်မူသမျှတို့ကိုတင်းသည်ပြန်ပြောရမည်ဖာရောဘင်သည်ဣတရေလအမျိုးသားတို့ကိုမိမိပြည်မှလွတ်လပ်ရမည်အကြောင်းကိုတင်းအကူအာရုံသည်သူထံ၌ရှောက်ရမည် ။ငါသည်လည်းဖာရောမင်း၏နှလုံးကို ခိုင်မာစေ၍အဂရုပြည်၌ငါ၏နမိတ်လက္ခဏာအံပွေသောအမှုတို့ကို များပြားစေမည်။သို့တော်လည်းဖာရောမင်းသည်တင်တို့စကားကို နားမထောင်ဘဲနေလိမ့်မည်။ငါသည်လည်းငါလက်ကိုအဂရုပြည်အပေါ်မှတင်၍ကြီးစွာသောဒဏ်ခတ်ခြင်းအပြင်ငါ၏ဘိုးဘာများငါ၏ဣတရေလအမျိုးသားတို့ကိုအေဂဒုပြည်မှနှုတ်ဆောင်မည် ထိုသို့အဲဂုတ္တုပြည်အပေါ်မှာငါလက်ကိုဆန့်၍ဣဒရေလအမျိုးသားတို့ကို သူတို့အထဲမှနှုတ်ဆောင်သောအခါငါသည်သာရဘုရားဖြစ်ကြောင်းကိုအဲဂုတ္တုလူတို့သည်တိကြလိမ့်မည်ဟု မောရှေအားမိန့်တော်မူ၏မောရှေနှင့်အာယုန်တို့သည်သာရဘုရားမိန့်တော်မူသမျှအတိုင်းပြုကြ၏ဖာရောဘုရင်ထံ၌ရှောက်ကြသောအခါမောရှေ၏အသက်သည် အနှစ်80ရှိ၏ ။အာရုန်၏အသက်သည်အနှစ်ရှစ်ဆယ်သုံးနှစ်ရှိ၏။တဖန်ထာဝရဘုရားသည်မောရှေနှင့်အာရုန်တို့အားမိန့်တော်မူသည်ကား၊ဖါရောဘုရင်က၊သင်တို့အတွက်ထူးဆန်းသောတန်ခိုးကိုပြလော့ဟုဆိုလျှင်၊သင်၏လှံတံကိုယူ၍ရှေ့တော်၌ချလော့ဟုအာရုန်အားပြောလော့။လှံတံသည်လည်းမြွေဖြစ်လိမ့်မည်ဟုမိန့်တော်မူ၏ မောရှေနှင့်အာရုန်သည်ဖာရောဘီယံထံသို့ဝင်၍သာရဖျား မိန်တော်မူသည့်အတိုင်းပြုသဖြင့်အာရုန်သည်ဖာရောဘီယံရှေ့သူ၏ကျွန်များရှေ့မှလန်တန်ကိုချ၍မွေဖြစ်လေ၏ထိုအခါဖာရောဘီယံသည်ပညာရှိများ ပြုစားတတ်သောသူများတို့ကိုခေါ်၍အဂုတုအမျိုးဝိဇာဆရာတို့သည်ဝိဇာအတက်အားဖြင့်ထိုအတူပြု၍မိမိတို့ကင်သောလန်တန်များကိုချ မွေဖြစ်ကြလေ၏သို့တော်လည်းအာရုံဤလန်တန်သည်သူတို့၏လန်တန်များကိုမြိုလေ၏သာရဖျား မိန်တော်မူသည့်အတိုင်းဖာရောဘီရင်သည်နှလုံးခိုင်မာ၍သူတို့၏စကားကိုနားမထောင်ဘဲနေ၏အငယ်၁၄မှ၁၈ထာဝရဘုရားကလည်းဖာရောဘင်သည်နှလုံးခိုင်မာ၍ဣဒရေလလူတို့ကိုမလွတ်ဘဲနေ၏နာနဲ့ချိန် ဖာရောဘုရင်ထံသို့သွားလော့သူသည်ရေစိတ်သို့သွားလိမ့်မည်သူမရောက်မီတင်သည်မြေကမ်းနားမှရပ်နေလော့မွေဖြစ်သောလှန်တံကိုလည်းလက်တွင်ကင်လော့ဟေပြဲမျိုးသားတို့၏ဘုရားသခင်သာရဘုရားကငါလူတို့သည်တော၌ငါအားဝတ်ပြုရမည်အကြောင်းသူတို့ကိုလွှတ်လော့ဟုအမိန်တော်ပါသောကျွန်ုပ်ကိုကိုရော့ထံသို့ စေလွှတ်တော်မူပြီး ကိုရိုဒီယခုတိုင်အောင် နားမထောင်ဘဲနေပါသည်တကားသာရဖျားကငါသည်သာရဖျားဖြစ်ကြောင်းကိုတင်းဒီအပေတို့သိရမည်နည်းဟုမူကားငါကင်သောလှန်တန်နှင့် မြည်ရီကိုရိုက်၍ထိုရည်သည်အသွေးဖြစ်လိမ့်မည်မြင့်၌ရှိသောငါတို့သည်တေကြလိမ့်မည်မြည်ရီလည်းနံလိမ့်မည်အဲဂုထုလူတို့သည်လည်းမြည်ရီကိုယွန်ကြလိမ့်မည်အကြောင်းကို ပြန်ပြောလော့ဟု မောရှေအားမိန့်တော်မူ၏။19တဖန်ထာဝရဘုရားသည်မောရှေကို မိန့်တော်မူပြန်သည်ကား၊အာရုန်အားသင်၏လှံတံကိုယူ၍၊အဲဂုတ္တုပြည်၌ရှိသောချောင်းရေ၊မြစ်ရေ၊အိုင်၊အင်းရေ၊ကန်ရေ၊တွင်းရေရှိသမျှအပေါ်မှာလက်ကိုဆန့်လော့။ထိုရေရှိသမျှတို့သည်အသွေးဖြစ်လိမ့်မည် အဲဂုတုပြည်တလျှောက်လုံးတစ်ခွက်ကြောက်အိုး၌မြမကျွင်းအသွေးရှိလိမ့်မည်အကြောင်းကိုပြောလို့ဟု မိန်တော်မူ၏မောရှေနှင့်အာယုန်သည်ဒါရဖျားမိန်တော်မူသည့်အတိုင်းပြု၍အာယုန်သည်ဖာယောပင်ရှိသူ၏ဂျုံများရှိမှလှန်တန်ကိုခြီ၍မြည်ရီကိုရိုက်သဖြင့်မြည်ရီရှိသည်မြသည်အသွေးဖြစ်လေ၏မြင်း၌ရှိသောငါတို့သည်လည်းတေကြ၍ မြည်ရည်နံသောကြောင့်အေဂုတုလူတို့သည်မြည်ရည်ကိုမတောက်နိုင်ကြအေဂုတုပြည်တလျှောက်လုံး၌အသွေးနှံပြလျက်ရှိလေ၏အေဂုတုအမျိုးသားဝိဇ္ဇာဆရာတို့လည်းဝိဇ္ဇာတအဖြင့်ထိုးအတူပြုကြ၏ဒါဝရဖျားမိန်တော်မူသည့်အတိုင်းဖာရောဘီန်သည်နှလုံးခိုင်မာ၍သူတို့၏စကားကို နားမထောင်ဘဲနေ၏နန်းတော်သို့လှည့်လည်ပြန်သွား၍ထိုအမှုကိုနှလုံးမသွင်းဘဲနေလေ၏ ထိုအခါအဲဂုတ္တုလူတို့သည်မြစ်ရေကိုမသောက်နိုင်သောကြောင့်၊သောက်ရေကိုရခြင်းငှါမြစ်နားမှာတွင်းတူးကြ၏။ထာဝရဘုရားသည် မြစ်ကိုဒဏ်ခတ်၍ခုနစ်ရက်ကိုလွန်စေတော်မူ၏။